သာသနာတော်နှစ်2561ခုနှစ်ကောဇာတိဂရိ1389ခုနှစ်ကဆုံလာပြေကျော်4ရက်ခရစ်နှစ်2019ခုနှစ်မေလ14ရက်တနင်္ဂနွေနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေကောင်တီဆံဂိပရိယစီတီဒေါက်တာမောင်မောင်တော်မီယူသမီမချိုတဲမောင်မိသားစုများရဲ့ ဓမ္မစကုဓမ္မယုံတော်ကြီးအတွင်းမှာရှင်မင်းဝန်ဆရာတော်ဤမဟာတိပဋ္ဌာန်ဝိပဿနာ9ရဲ့အချိန်ပြည့်တရားစခန်းပွဲမှာမဟာတိပဋ္ဌာန်ဝိပဿနာတရားတို့ကိုဝင်ရောက်ပြီးတော့ကြည်ကြံပွားများအထုတ်နေကြတဲ့ယောဂီသူတော်စင်များမဟာတိပဋ္ဌာန်ဝိပဿနာ လုပ်ငန်းစဉ်တရားများကိုဘုန်းကြီးဟောကြားပေးနေတာဖြစ်ပါတယ် မနေ့ကယောဂီများကိုဈဉ္ဉံဣရိယာပုရှုမှတ်ပုံနဲ့စပ်ပြီးတော့မနေ့ကတနေ့ကနှစ်ရက်ဟောကြားပေးခဲ့ပါတယ်။တကယ်တော့များသောအားဖြင့်ဘုန်းကြီးတို့မြန်မာနိုင်ငံမှာပဲဖြစ်စေဒီပြည်ပနိုင်ငံမှာပဲဖြစ်စေတက္ကမတနာစီရီအများကြီးလာနေကြတာပါကြွနေကြတာပါ တကယ်တော့ထိုင်တဲ့ဣရိယာပုတ်တစ်မျိုးတည်းကိုသာအထူးပြုပြီးတော့ရှုမှတ်ပေါ်များအထုဖို့ညွှန်ကြားကြတာများပါတယ်။ရသော်ဘုရားရှင်ကိုရောမြတ်ကြီးကဣရိယာပဌာပိုင်းမှာဣရိယာပုတ်၄ပါးမြတ်စွာဘုရားဟောကြားထားတယ်လေ။ထိုင်တဲ့ဣရိယာပုတ်၊ရက်တဲ့ဣရိယာပုတ်၊သွားတဲ့ဣရိယာပုတ်၊လျှောင်းတဲ့ဣရိယာပုတ်အဲ့ဒီဣရိယာပုတ်၄ပါးကိုတမ္ပဇာနာကာရီတဲ့ တိညာဖြင့်ပြုရမယ်သူအပြင်တတိနဲ့ပြုရမယ်အကုန်လုံးတတိဆိုတာအရေးကြီးဆုံးပါပဲအရေးကြီးလို့လည်းပဲမြတ်စွာဘုရားဒီဗောဓိပက္ခယ139ပါးလေးကြည့်လိုက်အားလုံးမေခင်ရှင်ပါတဲ့မှာလည်းတတိပါတယ်ကိုယ်စဉ်9ပါးတဲ့မှာလည်းတတိပါတယ်တတိတွေကလည်းထည့်ပြီးရေးကြည့်လို့ထည့်ပြောထားတာ ကိုတရားရှိမှအထုတ်တဲ့ယောဂီပုဂ္ဂိုလ်တွေဟာတတိပဲတတိလွတ်သွားတာနဲ့ကိလေသာတွေဝင်လာပဲအကုသိုလ်တွေဝင်လာပဲအဲ့ဒီကိလေသာတွေကမျက်စိပေါက်နားပေါက်နှာခေါင်းပေါက်လျှာပေါက်ကိုယ်ပေါက်စိတ်ပေါက်အပေါက်ဟူသမျှတွေကဝင်နေတာကြီးတယ်ပဲကိုယ်တတိမထားမိလို့ယခုလိုတရားခွင်မှာဝင်ပြီးတတိထားကြည့်လိုက်တဲ့အခါကျတော့ကိလေသာတွေဝင်နေမှသိနေရတာပဲ ဒါကြောင့်မို့ဒီကိလေသာတွေမဝင်လာနိုင်အောင်မို့ဒီတတိဥစည်းတဲ့စိတ်ကလေးနဲ့ရှုတဲ့အခါမှာထိုင်ပြီးရှုမှတ်နေုံဆိုရင်တော့ထိုင်တဲ့အချိန်လေးလောက်ပဲကိလေသာကင်းမှာပေါ့ရက်တဲ့အချိန်ကိလေသာတွေဝင်မှာတောင်းနေတဲ့အချိန်ကိလေသာတွေဝင်မှာလျောင်းနေအိတ်တဲ့အချိန်ကိလေသာတွေဝင်မှာမရှုမှတ်တဲ့အချိန်ကိလေသာတွေဝင်နေမှာရှုမှတ်နေမှကိလေသာတွေကကင်းတာလေ အဲ့ဒါကြောင့်မို့ဒီမဟာသတိပဋ္ဌာန်ဝိပဿနာ ရှုနည်းအတိုင်းရှုပါမယ်ဆိုရင်တော့ဣရိယာပု၄ပါးမှာတပါးတည်းတင်အထုဖို့မဟုတ်ဘူး၄ပါးစလုံးအထုရမယ်အဲ့ဒီနေရာမှာဘုန်းကြီးစတဲ့နေ့ကပြောခဲ့ပြီဓမ္မနုပဒနာဆိုတာရှုရောနာရောရှုရမယ်ပြောခဲ့ပြီယုတ်ကထင်ရှားရင်ယုတ်ကိုရှုမယ်နာကထင်ရှားရင်နာကိုရှုမယ် အဲဒီလိုဓမ္မနုပဒနာနေရာဖြင့်ရှုမယ်ဆိုရင်ယောဂီပုဂ္ဂိုလ်ဟာခုံလုံးမဲ့ယောဂုံနိုင်ရောဂုံထင်ရှားရာပေါ်ရာရှုသွားရတာပါဒါကြောင့်ရှုဖို့ရှုနည်းဒီကာနုပဒနာနေရာဖြင့်ဘုန်းကြီးထိုင်ဣရိယာပုရှုဖို့နဲ့ဈဉ္ညာဣရိယာပုရှုဖို့ကိုအထူးပြုပြီးပြောခဲ့ပြီးပြီဒီကနေ့တတိပဌာန်၄ပါးတဲ့ကဝေဒနာနုပဒနာရှုပုံလေးကိုဘုန်းကြီးပြောလိုပါတယ်ဝေဒနာအနုပဒနာလို့ဒီလိုသုံးဖို့ခွဲကြည့်ရပါတယ် ဝေဒနာဆိုတာခံစားမှုအနုဆိုတာအချိန်ကြီးပမှန်ပတနာရှုတာခံစားနေရတာလေးကိုထက်ခါထက်ခါထက်ခါထက်ခါရှုနေတာဒါဝေဒနာနုပတနာအဲဒီလိုယောဂီပုဂ္ဂိုလ်များအခုစပြီးတော့တရားကွင်မှာဝင်ပြီးတရားလို့အာထုတ်တဲ့အခါကလည်းကြတော့စပြီးအာထုတ်စမှာချမ်းသာတဲ့ခံစားမှုဆင်းရဲတဲ့ခံစားမှုအလယ်လတ်ခံစားမှုခံစားမှု၃မျိုး အဲ့ဒီသုံးမျိုးမှာကုသအတုဇပုဂ္ဂိုလ်မှာဘယ်ခံစားမှုကပိုထင်ရှားလဲဆိုရင်ဆင်းရဲတဲ့ခံစားမှုကထင်ရှားတယ်ဘယ်ခံစားမှုကထင်ရှားလဲအဲ့ဒီဆင်းရဲတဲ့ခံစားမှုထင်ရှားနေဒီဆင်းရဲတာလေးကိုပဲဒီခံစားမှုလေးရှုနေရမှာပဲဘုရားရှင်ကိုရောမြတ်ကြီးကတတိပ္ပဏသုတ်တံဒေသနာတော်မှာဒုက္ခံဝဝေဒနာဝေရယမနောဒုက္ခဝေဒနာဝေရယမိတိပါသနာတိ ဒုက္ခံဝဝေဒနာဝေရယမာနောဒုက္ခံဝေဒနာဝေရယမိတိပသနာတိအဒုက္ခံမဒုက္ခံဝဝေဒနာဝေရယမာနောအဒုက္ခံမဒုက္ခံဝဝေဒနာဝေရယမိတိပသနာတိမြတ်စွာဘုရားကချမ်းသာတဲ့ခံစားမှုလေးဖြစ်ပေါ်ရင်အဲ့ဒီချမ်းသာချမ်းသာတဲ့ခံစားမှုလေးကိုပသနာတိမင်းသိအောင်ရှုတဲ့ချမ်းသာတာလေးကိုသိနေရမယ် တကယ်လို့ဆင်းရဲတဲ့ခံစားမှုတွေဖြစ်ပေါ်လာရင်အဲ့ဒီဆင်းရဲတဲ့ခံစားမှုလေးသိအောင်ရှုတယ်အလယ်လက်ခံစားမှုလေးဖြစ်ပေါ်လာရင်အဲ့ဒီအလယ်လက်ခံစားမှုလေးသိအောင်ရှုဝေဒနာကိုရှုတဲ့အခါမှာသိအောင်ရှုရမှာလားဖြောင်းအောင်ရှုရမှာလားဖြောင်းအောင်ရှုရမှာပါဗျာအဲ့ဒါသဘောပေါက်ဖို့ရည်ကြီးတယ်တရားထုတ်တဲ့ယုံရည်အခုတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ကဝေဒနာကိုပြောက်အောင်ပဲရှုနေတယ် အဲ့ဒီပြောင်းကိုရှုနေတယ်ဆိုရဲကလောဘဥစည်းနေတာဘာဥစည်းတာလဲလောဘဥစည်းရင်လောဘကိုယ်လိုမပြည့်ရင်ဒေါသဆိုတာမလာဘူးလားလာတော့တာပဲတရားရှုမှအာထုတ်တဲ့ယောဂီပုဂ္ဂိုလ်ဟာဒီလောဘတွေဒေါသတွေနည်းအောင်ကင်းအောင်ရှုတာအခုတရားရှုမှရင်လောဘတွေတိုးပွားဒေါသတွေတိုးပွားနေရင်ဒါရှုနည်းမှန်းနေတာလားမှားနေတာလားမှားနေတာပဲ ဒါကြောင့်မို့ဘုန်းကြီးတို့ဓမ္မစကုဓမ္မယုဓမ္မမိသားစုများအားလုံးဟာရှုနည်းလေးကိုမှန်မှန်ကန်ကန်သိစေခြင်းနဲ့ဝေဒနာခံစားနေရတာလေးကိုအနုအကျဉ်းချင်းဖန်မှန်ထပ်ထပ်ပတနာရှုခံစားနေရတာလေးကိုတစ်ချိန်တစ်ခါလေးရှုရမှလားထပ်ခါထပ်ခါရှုရမှလားထပ်ခါထပ်ခါထပ်ခါထပ်ခါထပ်ခါထပ်ခါဒီပုံမှာရှုနေ အဲ့ဒီလိုဓက္ကဓက္ကရှုနေလို့ရှိရင်ဘုန်းကြီးတို့ခံစားမှုကိုခံစားမှုသဘောမျှပဲဆိုတာသိလာနိုင်မယ်။အဲ့ဒီဝေဒနာထဲမှာငါလည်းမပါဘူးသူလည်းမပါဘူးယောက်ျားမိန်းမပုဂ္ဂိုလ်တ attva မပါဘူး။ခံစားမှုတက်တက်ကလေးပဲ။အဲ့ဒီခံစားမှုတက်တက်ကလေးသဘောမျှလေးပဲဆိုတာသိအောင်ရှုရမှာ။အဲ့တော့ ရှုတဲ့အခါမှာကိုကလောဘဥစည်းပြီးတော့ဝေဒနာကိုပျောက်ချင်တဲ့စိတ်နဲ့ရှုနေပြီဆိုရင်တော့ရှုနီးမှားနေပြီဝေဒနာတစ်ခုပေါ်လာလို့ရှုတဲ့အခါမှာသိခံမှုလေးနဲ့ဝေဒနာရဲ့သဘောလေးကိုသိအောင်ရှုရမှာဘယ်လိုရှုရမလဲအဲ့ဒီဝေဒနာရဲ့သဘောလေးကိုသိအောင်ရှုတဲ့အခါမှာသိခံမှုရောမပါရဘူးလားပါရပါဘူးပါရလိမ့်မယ်လေ တိမခံနိုင်လို့ယောဂီပုဂ္ဂိုလ်ကပညာတစားကိုခဏခဏဟိုဘက်ပြောင်းလိုက်ဒီဘက်ပြောင်းလိုက်ဟိုဘက်လှည့်လိုက်ဒီဘက်လှည့်လိုက်ခဏခဏပြောင်းရွှေ့နေရင်တမာတိဖြစ်ပါမလားတမာတိမှမဖြစ်ရင်ဉာဏ်ရောဖြစ်ပါမလားမဖြစ်နိုင်ဘူးတမာတိဖြစ်ခြင်းရင်ယောဂီပုဂ္ဂိုလ်ဝေဒနာကိုသိခံရမလဲဘုန်းကြီးတို့သိခံရင်နိဗ္ဗာန်ရောက်သည်ဆိုတဲ့မြန်မာစကားရှိတယ် တုံးနဲ့တူရံဖြစ်နေတဲ့အခါသိခံရမှာမဟုတ်ဘူးဟိုကဒုံးနဲ့ဓာတ်နဲ့လာလို့သိခံရတာမဟုတ်ဘူးတရားရှုမှတ်နေတဲ့နေရာမှာဖြစ်ပေါ်လာတဲ့ဝေဒနာကိုသိခံရမှာဘသူကိုသိခံရမှာအေးဝေဒနာလေးကိုသိခံရမှာရှုမှတ်နေတဲ့အခါကလည်းမှာဖြစ်ပေါ်နေတဲ့ဝေဒနာလေးကိုသိခံရမှာဘယောဂီပုဂ္ဂိုလ်ကတခြားလူသိခံရမှာလားမိမိကိုယ်ကိုသိခံရမှာလား မိမိကိုယ်ကိုမိမိသိခံရမယ်ဖြစ်ပေါ်နေတဲ့ဝေဒနာလေးကိုယောဂီပုဂ္ဂိုလ်သိခံပြီးတော့ရှုဓက္ကဓက္ကဓက္ကဓက္ကရှုနေတော့ဝေဒနာလေးတိုးလာရင်တိုးလာတာမသိဘူးလားသိပါရဲ့ဗျာအဲ့ဒီသိတာပညာပဲသိတာပါလေပညာပဲအဲ့ဒီဝေဒနာလေးကိုဓက္ကဓက္ကဓက္ကဓက္ကရှုလို့ဒီဝေဒနာလေးရော့ရော့ရော့ရော့သွားတယ်တစ်ချက်ရှုလိုက်ရော့သွားလိုက်တစ်ချက်ရှုလိုက်ရော့သွားလိုက် အဲ့ဒီဝေဒနာလေးရော့ရော့သွားတာလေးသိနေတာလေးပဲပညာပဲယောဂီပုဂ္ဂိုလ်ဟာဒီမှာသမထဆိုတာကတမာတိပြအောင်ရှုတာတည်ကြည်မှုပဲဝိပဿနာဆိုတာသိမှုဝိပဿနာဆိုတာဘာလဲသိမှုဆိုတာပညာဝိပဿနာရဲ့တရားကိုကပညာသမထရဲ့တရားကိုကတမာတိ မထအားထုတ်တဲ့ပုဂ္ဂိုလ်ကစိတ်တည်ငြိမ်မှုတမာတိဖြစ်အောင်မအားထုတ်တာဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်ကအဲ့ဒီတည်ငြိမ်ရုံလေးနဲ့မရဘူးသိအောင်အားထုတ်တာအဲ့ဒီဝေဒနာလေးရဲ့ဒီမှာရှူတိုင်းရော့ရော့သွားတဲ့သဘောလေးကိုသိနေတာဒါပညာပဲသို့မဟုတ်ဝေဒနာလေးကိုရှုကြည့်နေတဲ့ဒီနန်းလေးကိုတေချာဆိုင်ရှုနေတဲ့အခါမှာဒီဝေဒနာလေးကဥပမာအားဖြင့်ဒူးနေရာလေးကနေပြီးတော့ပေါင်ရင်းစီရောက်သွားတယ်ဝေဒနာလေးရွှေ့သွားရင်ရွှေ့သွားတာလေးကိုလည်းပဲသိနေရတယ် အဲ့ဒီသိနေတာပညာပဲအဲ့လိုဝေဒနာရဲ့သဘောလေးတွေဒီမှာတိုးလာရင်တိုးလာတာရော့သွားရင်ရော့သွားတာရွှေ့သွားရင်ရွှေ့သွားတာပြောင်းသွားရင်ပြောင်းသွားတာနောက်ဆုံးမရှိတော့ပဲဝေဒနာလေးပျောက်သွားပြီဆိုရင်ပျောက်သွားတာလေးကိုရောမသိရဘူးလားသိရပါဘူးဒီအဲ့ဒီသိနေတာပညာပဲဒီလိုသိအောင်ရှုရတာဝေဒနာကိုပျောက်အောင်ရှုခိုင်းတာမဟုတ်ဘူးသိအောင်ရှုခိုင်းတာတကယ်ရှုကြည့်ပါ အဲ့ဒီဝေဒနာမှာငါဆိုတာလည်းမရှိဘူးခြေထောက်ကိုလက်ခန္ဓာကိုယ်မရှိဘူးခံစားမှုသဘောတသက်လေးပဲတွေ့ရမယ်ဥပမာအားဖြင့်ဘုန်းကြီးတို့ယောဂီများကိုရှုရခါမှာတင်ပါကျမ်းနဲ့ထိထားတဲ့တင်ပါနေရာကနေပူးနေတာခံစားရမယ်ဒါလေးကိုရှုကြည့်ရှုတဲ့အခါမှာထက်ခါထက်ခါရှုပါပူတယ်ပူတယ်ပူတယ်ပူတယ်ဒီလိုမရှုရဘူးတစ်ချက်ချင်းလေးပူတယ် နောက်တစ်ခါပူတယ်နောက်တစ်ချက်ပူတယ်ဖြည်းဖြည်းချင်းလေးအဲ့ဒီပုံမှာစိုက်ရှုရှုစိတ်ကအဲ့ဒီပူမှုခံစားမှုလေးပုံမှာအဲ့ဒီပုံမှာစိုက်ကြနေရမယ်ပထမပိုင်းတော့ပူနေတာဘာတူလဲဆိုတော့မိမိတင်မာကြီးပူနေတာတရားငါတင်မာကြီးပဲငါပူနေတာပဲငါပဲတင်မာဆိုတဲ့ပညာတရံကြီးလည်းရှိနေတယ်အဲ့ဒီတင်မာကငါတင်မာငါပူနေတာငါခံစားနေရတာဒါပဲ ငါနေရာပြင်ခံစားနေတာအဲ့ဒီပုံမှုခံစားမှုလေးပေါ်မှာထက်ခါထက်ခါထက်ခါထက်ခါရှုနေဘုန်းကြီးပြောတဲ့အတိုင်းရှုနေတစ်ချက်ချင်းတစ်ချက်ချင်းရှုနေကြည့်ရှုစိတ်ကဘယ်မှမသွားတော့ဘူးဒီပူမှုအာယုံလေးပေါ်မှာပဲစိုက်ကြနေတဲ့ခါကြတော့ဒီပေါ်မှာကြာကြာလေးလေးစိုက်ပြီးတည်မြဲနေရောတင်မာဆိုတဲ့ပညာတရံပြောက်ပြီးတော့ယောဂီပုဂ္ဂိုလ်ရဲ့ဒီပူမှုဆိုတဲ့သဘောတက်တက်ကလေးကိုပဲသိနေတယ် ဘသူပူတာလဲဆိုတော့တင်မလည်းမဟုတ်ဘူးငါလည်းမဟုတ်ဘူးပူသဘောလေးပဲသိနေတယ်အဲ့ဒီပူမှုဆိုတဲ့သဘောလေးဟာယုတ်ခံစားရတာလေးကနာဒါလေးကိုသိနေတာလေးကနာပေါင်းလိုက်တော့ယုတ်နဲ့နာဒါပဲဘယ်မလဲငါဘယ်မလဲသူဘယ်မလဲယောက်ျားဘယ်မလဲမိန်းမဘယ်မလဲတင်မဘယ်မလဲခါရှာလို့တွေ့သေးရဲ့လား ခံစားမှုတက်တဲ့သဘောလေးပဲတွေ့တယ်။ဒါအမှန်တည်လားအမှားတည်လား။အမှန်တည်ပါဗျာ။အဲ့ဒီလိုတည်အောင်ရှုစီခြင်းတာ။ဒါကြောင့်မို့ယေရှုရှင်မာစီဆရာတော်ဘုရားကြီးကောင်းဆိုးလပ်ပါဝေဒနာပေါ်တာတည်ရမည်။ကဲဒါလေးဆိုကြည့်။ကောင်းဆိုးလပ်ပါကောင်းဆိုးလပ်ပါဝေဒနာဝေဒနာပေါ်တာတည်ရမည်။ပေါ်တာတည်ရမည်။ဆိုကြည့်။ကောင်းဆိုးလပ် ဒနာဟောရာတိယာမိကောင်းဆိုလက်ပါဝေဒနာဟောရာတိယာမိအကောင်းဝေဒနာပေါ်ရင်လည်းအကောင်းဝေဒနာကိုသိအောင်ရှုအဆိုးဝေဒနာပေါ်ရင်လည်းအဆိုးဝေဒနာသိအောင်ရှုအလယ်လတ်ခံစားမှုအလယ်လတ်ဝေဒနာလေးပေါ်ရင်လည်းအလယ်ဝေဒနာလယ်လတ်ဝေဒနာကိုသိအောင်ရှုသို့တော့စပြီးတော့ တမာတိထူထောင်ပြီးကြိုးစားအားထုတ်နေတဲ့ယောဂီပုဂ္ဂိုလ်တယောက်နေရာပြင်လေလဝေဒနာကိုမသိနိုင်ဘူးမရှုနိုင်ဘူးယောဂီရှုနိုင်တာကဆင်းရဲတဲ့ဒုက္ခဝေဒနာထင်ရှားတယ်ချမ်းသာတဲ့ဒုက္ခဝေဒနာတောင်မထင်ရှားသေးဘူးအဲ့ဒီဒုက္ခဝေဒနာကအောက်ထက်ဥရိယဗျာညာလောက်ရောက်မှဒုက္ခဝေဒနာဆိုတာထင်ရှားတယ်ကျန်တဲ့အချိန်ဒီမှာတော့ဖြင့်ယောဂီပုဂ္ဂိုလ်ဒုက္ခဝေဒနာပဲရှုရတာများတယ် အဲဒီလိုဒုက္ခဝေဒနာတွေရှုတဲ့အခါမှာအခုဘုန်းကြီးပြောတဲ့အတိုင်းတကယ်ခံစားမှုသဘောတသက်ကလေးကိုမြင်အောင်ရှုရတယ်။တေချာရှုကြည့်ပါယောဂီပုဂ္ဂိုလ်များခေါင်းကိုက်တဲ့ပုဂ္ဂိုလ်ရှုကြည့်ပါ။တချို့ကပြောကြတယ်ခေါင်းကိုက်တယ်ခေါင်းကိုက်တယ်ဆိုလို့ရှုကြည့်ပါလားခေါင်းကြီးကိုက်နေတာခေါင်းဆိုတဲ့ပညာကြီးထင်းနေတာပဲဘယ်မှာတရားဖြစ်လို့လဲဆိုတာပြောကြတာရှိပါတယ်။တကယ်လက်တွေ့ကိုယ်တိုင်အထုတ်မကြည့်လို့ပါ။လက်တွေ့ကြကြနန်းနန်းအထုတ်ကြည့်ပါ။ဥကောင်းနေရာကကိုက်နေတယ် အဲ့ဒီနေရာလေးကိုရှုကြည့်တကယ်လို့မထင်ရှားရင်ကိုယ့်လက်ကလေးနဲ့အဲ့ဒီနေရာလေးကိုထောက်ထားထောက်ထားပြီးတော့အဲ့ဒီကြိုက်တဲ့နေရာလေးကိုကြိုက်တယ်ကြိုက်တယ်ရှုနေပထမကြိုက်နေတာကခေါင်းကြိုက်နေတာဘသူကြိုက်နေတာလဲအဲ့ဒီခေါင်းကဘသူခေါင်းလဲဟေးငါခေါင်းကြီးကြိုက်နေတာငါကြိုက်နေတာငါခံစားနေရတာငါနေအပြင်လည်းပဲထင်ရှားတယ် ကောင်းနေအပြင်လည်းပဲပညာတရားကြီးထင်ရှားတယ်။ဒါကိုယောဂီပုဂ္ဂိုလ်ဟာဒီပုံမှာခိုက်တဲ့ခံစားမှုလေးကိုထက်ခါထက်ခါထက်ခါထက်ခါရှုတော့ကမိသနာပြပါဒဆိုတဲ့နိဗ္ဗာန်တရားကြီးကင်းပြီးတော့ရှုစိတ်ကဒီခိုက်နေတဲ့အာယုံပုံမှာပဲထက်ခါထက်ခါကြားနေတယ်။ဒီပုံမှာရှုစိတ်လေးကထက်ခါထက်ခါမြင်နေတယ်။ဘုန်းကြီးမနေ့ကလည်းတနေ့ကလည်းပြောခဲ့တယ်နော်။ လူတယောက်ရဲ့အကြောင်းကိုသိချင်ရင်ခဏပေါင်းမှလားကြာကြာပေါင်းမှလားကြာကြာပေါင်းမှသူအကြောင်းကိုကောင်းကောင်းသိမလို့ခဏပေါင်းရင်သိပါမလားအခုလည်းပဲဒီမှာမိမိရဲ့ရှုစိတ်ကရှုခံအာယုံပေါ်မှာကြာကြာတည်မြဲဖို့မလိုဘူးလားအဲ့ဒီပုံမှာကြာကြာလေးဆွဲဆွဲမြဲမြဲဆက်ရှုနေပါကြိုက်တယ်ကြိုက်တယ်ရှုကြည့်လိုက်တစ်ချက်ကြိုက်လိုက်ရှုလိုက်တစ်ချက်ကြိုက်လိုက်ရှုလိုက်တစ်ချက်ကြိုက်လိုက်ရှုလိုက်တစ်ချက်ကြိုက်လိုက်ရှုလိုက်ရှုနေတယ် အဲ့ဒီမှာရှုနေတဲ့အခါကလည်းကြတော့ယောဂီရဲ့ဉာဏ်ထဲမှာဟိုဟာခိတ္တာလေးရဲ့ခံစားရလေးရဲ့သိတာလေးရဲ့ဒါပဲတွေ့တော့တယ်။ခေါင်းဆိုတဲ့ပြဉ္ညာတရံပြောင်းနေတယ်။အဲ့ဒီထဲမှာငါဆိုတာရောရှိသေးရလား။မရှိဘူး။ဟိုမှာခိုက်နေတဲ့ဒီမှာသဘောလေးနဲ့ခံစားတာလေးရဲ့သိတာလေးရဲ့ဒါပဲရှိတယ်။အဲ့ဒီကိုက်နေတာလေးကရုပ်ပဲ။ခံစားတာလေးကနာသိနေတာလေးကနာ အဲတော့စိုးစောကပြောတဲ့ပြဉ္ညာဆိုတဲ့ခေါင်းဥကောင်းကြီးဆိုတဲ့ပြဉ္ညာတရားကြီးပြောင်းမယ်ငါဆိုတဲ့အတ္တဒိဋ္ဌိပြောင်းသွားမယ်တကယ်သူ့ရဲ့ခံစားမှုသဘောတက်တက်ကလေးကိုပဲယောဂီရဲ့ဉာဏ်ထဲမှာသိလာမယ်အဲလိုသိလာပြီဆိုရင်အတိမှန်လားအတိမှားလားအတိမှန်မှုတရားသိတာလားမတရားသိတာလားအဲ့ဒီတရားကဘာတရားလဲဆိုရင် ရုပ်တရားနဲ့နတ်တရားဟောဒါကိုသိလာတယ်ထက်ရှု အဲ့ဒီကိုက်နေတာလေးပုံမှာယောဂီဆွဲဆွဲမြဲမြဲထက်ခါထက်ခါရှုကြည့်ပါလားရှုစိတ်ဒီပုံမှာကြာရှည်စွာမြဲလာတာနဲ့အမျှဟိုကကြိုက်တာလေးပေါ်လာလိုက်ရှူလိုက်ပြက်သွားလိုက်နောက်ထပ်ကြိုက်တာလေးအစ်စ်ပေါ်လာလိုက်ရှူလိုက်ပြက်သွားလိုက်ကြိုက်တာလေးပေါ်လာလိုက်ရှူလိုက်ပြက်လိုက်အဲဒီမှာကြိုက်နေတာလေးကလည်းပေါ်လိုက်ပြောက်လိုက်ရှူတိစိတ်ကလည်းတိလိုက်ပြောက်လိုက်နဲ့မြဲတာတွေ့မလားမမြဲတာတွေ့မလားမြဲတာတွေ့ပါပါကဲဒီဝေဒနာလေးရှူရင်းနဲ့ဖြစ်ပြညာမပေါ်ဘူးလား ခါလေးပေါ်လာတာပဲယောဂီပုဂ္ဂိုလ်ဟာဝေဒနာတစ်ခုပေါ်လာရင်တိမခံနိုင်တော့ဟိုဘက်ပြောင်းလိုက်ဒီဘက်ရွှေ့လိုက်ဟိုလိုရွှေ့လိုက်ဒီလိုပြင်လိုက်နေဆိုတော့ဘယ်လို့မှတမာရီမဖြစ်ဘူးအဲ့ဒီဝေဒနာကိုဘုန်းကြီးတို့ယောဂီများစာပေမှာပြောထားတယ်ဣရိယာပုဂ္ဂကွယ်တယ်ဘာကကွယ်နေတာလဲဣရိယာပုဂ္ဂကွယ်ပါဝေဒနာလေးပေါ်လာတော့ပြောင်းလိုက်ရွှေ့လိုက်တော့ဝေဒနာရဲ့သဘောသိသေးလား ဒါဣရိယာပုပြောင်းလဲရွှေ့လိုက်တာဒါကြောင့်မို့ဝေဒနာရဲ့သဘောကိုမသိဘူးကွယ်ထားတာဣရိယာပုပဲဝေဒနာရဲ့ခံစားမှုတက်တဲ့သဘောလေးကိုသိခြင်းရင်ဣရိယာပုနဲ့မရွှေ့နဲ့မပြောင်းနဲ့မပြင်းနဲ့သိခံသိခံပြီးဇွဲနဲ့ရှုရင်တိုးရင်တိုးမှန်းသိတယ်ယုံရင်ယုံမှန်းသိတယ်ရွှေ့ရင်ရွှေ့မှန်းသိတယ်ပေါ်ရင်ပြောင်းရင်ပြောင်းမှန်းသိသွားတယ်အားလုံးကိုယောဂီပုဂ္ဂိုလ်ဉာဏ်ကအကုန်လုံးသိလာနိုင်တယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်သိချာရှုပါ သေးသေးချာချာယောဂီပုဂ္ဂိုလ်စူးစူးဆိုင်ဆိုင်ရှုရင်ဝေဒနာကိုနောက်ဆုံးကုံဆုံးချုပ်ပြောက်သွားသည့်ထီအောင်ယောဂီဉာဏ်နဲ့ပေါ်လာလိမ့်မယ်သိလာလိမ့်မယ်ပထမပိုင်းတော့ယောဂီပုဂ္ဂိုလ်ဖြစ်တဲ့ဉာဏ်နဲ့ပေါ်လာလိမ့်မယ်ရှုတိုင်းရှုတိုင်းဟာဝေဒနာလေးရဲ့ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒါလေးကိုတက်ကတက်ကတက်ကတက်ကရှုနေတဲ့ကနောက်ဆုံးတဖြည်းဖြည်းသေးသေးသေးသေးဝေးဝေးပြီးနောက်ဆုံးအကုန်လုံးချုပ်ပြောက်သွားတယ်လုံးဝကိုဝေဒနာမရှိတော့ချုပ်ပြောက်သွားတယ် မြဲတာတွေ့သလားမမြဲတာတွေ့တာလားမမြဲတဲ့သဘောကိုတွေ့တာအဲ့ဒီလိုကိုယောဂီပုဂ္ဂိုလ်ကဉာဏ်ထဲမှာတရားတွေ့အောင်တရားသိအောင်ရှုရတယ်အဲ့လိုမဟုတ်ဘဲနဲ့ယောဂီကပျောက်ချင်တာတက်တက်ပဲရှုနေပြီဆိုရင်တော့အဲ့လိုဉာဏ်ကြီးပေါ်ပါမလားမပေါ်တော့ဘူးယောဂီပုဂ္ဂိုလ်ကလောဘဥစည်းတဲ့စိတ်နဲ့ရှုနေတာဝေဒနာက မပြောင်းနိုင်လို့ဒေါသတွေဖြစ်ဒေါသတွေဖြစ်ပြီးအာနေကျိတ်လက်သီးတွေဆုပ် ဒါရင်လားဆိုတချို့ကကျမ်းနဲ့တခါလေတင်မနဲ့ဆောင်းလိုက်သေးတယ်တစ်ချက်တစ်ချက်ကိုကိုကိုမကျေနပ်ပြီးတော့တရားတွေဖြစ်တာဒါဒေါသတွေဖြစ်နေတာလောဘဒေါသကင်းအောင်မှုတရားအထုပါတယ်ဆိုမှလောဘဒေါသတွေတိုးပွားပြီးတော့နေတဲ့ပုံကိုယ်တွေလည်းရှိသေးတယ်ဒါကြောင့်ဝေဒနာရဲ့ဝေဒနာကိုခံစားမှုလေးကိုရှုတဲ့အခါမှာသဘောတက်တက်ကလေးတည်အောင်ရှုစပြီးအထုစသမာဓိထူထောင်စနိဗ္ဗာန်တရားတွေမကင်းသေးတဲ့ပုဂ္ဂိုလ်တွေဟာ ဘာဝေဒနာထင်ရှားမလဲဆိုရင်ဒုက္ခဝေဒနာထင်ရှားတယ်ဘာဝေဒနာထင်ရှားလဲဒုက္ခဝေဒနာပဲထင်ရှားတယ်အဲ့ဒီမှာဥရိယဘယညာလောက်ရောက်ပြီဆိုရင်ဒုက္ခဝေဒနာထင်ရှားတယ်ဘာထင်ရှားရလဲအဲ့ဒီကနေဆက်လက်ကြိုးစားပေါ်များအထုလို့ဟိုသင်္ခါရုပိက္ခညာလောက်ရောက်ပြီဆိုရင်ဥပိ္ခဝေဒနာထင်ရှားတယ်ဘာဝေဒနာထင်ရှားလဲ အစာပိုင်းမှာဥပေက္ခဝေဒနာဆိုတာမထင်ရှားဘူးဒုက္ခနဲ့ဒုက္ခပဲတာပဲနောက်ပိုင်းကျမှဝိပဿနာဉာဏ်ဤတကယ်ကိုရင့်ပြီးတော့အမြင့်ဆုံးဖြစ်တဲ့သင်္ခါရုပ္ပေက္ခဉာဏ်လုံးရောက်မှအဲ့ဒီကြတော့မှဥပေက္ခဝေဒနာထင်ရှားသွားတယ်ဥပေက္ခဝေဒနာကိုရှုနိုင်သွားတယ်ဒါကြောင့်ယောဂီပုဂ္ဂိုလ်ဟာဝေဒနာလေးတစ်ခုကိုရှုရခါကာလမှာသိခံမှုတက်တက်နဲ့ဝေဒနာရဲ့သဘောကိုသိအောင်ရှုပါဝေဒနာကိုပြောက်အောင်မရှုပါနဲ့ ရှုရဲ့ခံမှလည်းပဲတခါတည်းဟာစစ်တိုက်တယ်လို့ရှုရမယ်ဘယ်လိုရှုရမှာလဲစစ်သားတွေစစ်တိုက်တယ်ဆိုတာရှုံးညင်တာလားနိုင်ညင်တာလားအေးအနိုင်ရခြင်းတဲ့သဘောမျိုးနဲ့ဒီလိုပဲရှုရမယ်လွန်မြောက်တည်ထီအောင်ကရှုမယ်ဝေဒနာလွန်မြောက်သွားသည့်ထိအောင်ကကြိုးစားပြီးရှုမယ်ဒီလိုစိတ်ထားမျိုးထားပြီးရှုရမယ်စစ်တိုက်တဲ့ပုဂ္ဂိုလ်ဟာဟိုဘက်ကလည်းလက်နဲ့နဲ့ဒီဘက်ကလည်းလက်နဲ့နဲ့ရင်ဆိုင်တိုက်တာရှိတယ် အဲဒီလိုစစ်သားများရင်ဆိုင်တိုက်တယ်လို့ဘုန်းကြီးတို့ယောဂီများလည်းဝေဒနာကိုဟိုနှမ်းရှောင်ဒီနှမ်းရှောင်မရှောင်နဲ့ရင်ဆိုင်ပြီးတော့ရှုရတယ်။သူလည်းဝေဒနာကိုလည်းယောဂီခန္ဓာရှိရင်ဝေဒနာရှိမယ်။ခန္ဓာရှိရင်ဘာရှိမလဲ။ဝေဒနာရှိမယ်။အဲ့ဒီဝေဒနာရှိရင်လည်းပဲယောဂီကရှုမယ်။ဝေဒနာပေါ်လာရင်လည်းဘာလုပ်မှာလဲ။ရှုရမှာပဲ ယောဂီပုဂ္ဂိုလ်ကပေါ်လာသမျှအာယုန်တိုင်းကိုဘာလုပ်ရမှာလဲရှုရမှာဆိုတော့ဝေဒနာကထင်ရှားပေါ်လာရင်ဝေဒနာကိုရှုရမှာဒါကြောင့်မို့နင်းလေယောဂီငါလည်းနင်းကလည်းဝေဒနာငါလည်းယောဂီပဲဝေဒနာကလည်းခန္ဓာရှိပေါ်မှာပဲယောဂီကလည်းပေါ်တာရှိရင်ရှုမှာပဲအဲဒီတော့ပေါ်ပေါ်လိုက်စမ်းငါရှုမယ်ဆိုတဲ့အနေအချင်းရင်ဆိုင်ပြီးတော့တည့်ရရှုပြရတယ်နာရင်နာတာလေးကိုစိုက်ပြီးရှုပြရတယ်ညောင်းရင်ညောင်းတာလေးကိုစိုက်ပြီးရှုပြရတယ် အဲ့လိုမဟုတ်ဘဲနဲ့သူနဲ့ရင်မဆိုင်ရဲတာနဲ့ပဲတခါလေသူ့မရှူဘဲနဲ့ဖောင်းနေပိန်နေဖောင်းနေပိန်နေတော့ရှူနေလို့မဖြစ်ဘူးရင်ဆိုင်ပြီးတော့ရှူတာဓနမတ်1ရင်ဆိုင်တိုက်ပွဲတကယ်လို့အဲ့ဒီဟိုဘက်ကရန်သူနဲ့ဒီဘက်ကစစ်တပ်တိုက်ကြတဲ့အခါမှာဟိုဘက်ကလက်နဲ့အင်အားပဲဖြစ်စီလူအင်အားပဲဖြစ်စီတိုက်ခတ်ရေးပဲဖြစ်စီတာလွန်လို့သူတို့ကအောင်မွေးရတော့မယ်ဆိုရင်ယောဂီပုဂ္ဂိုလ်ဟာကိုယ် ချက်ချင်းအရှုံးပေးပြီးဖနောက်နဲ့တင်မှတသားလေးချအောင်ပြေးတာမျိုးမလုပ်အောင်ခြုံခိုတက်ရမယ်ဘာလို့ရမှာလဲခြုံခိုတက်ရဒါစစ်တိုက်တဲ့နီးနော်တခါလေတိုက်ပွဲကဟိုဘက်ကနည်းနည်းအင်အားသာတယ်ဆိုတာနဲ့ပြေးလို့ကတော့နောက်ကပြစ်ထင်လိုက်မှာပဲမောက်ရကြသွားမယ်အဲ့ဒီမှာအခုဝေဒနာကိုရှုတဲ့ပုဂ္ဂိုလ်ဟာဒီတိုင်းပဲခြုံခိုပြီးတိုက်တာဟိုမှာစစ်တိုက်တဲ့ပုဂ္ဂိုလ်ဟာတခါတရံမှာခြုံခိုး ခြုံလဲခိုးနေပြီထွက်ပြီးတိုက်လိုက်တယ်ဒေါနေကျထွက်တယ်လို့ဟိုဘက်ကတိုက်လက်နဲ့အားကောင်းလို့ရှိရင်ပြန်ခိုးရတယ်ပြန်ခိုးပြီးနောက်တစ်ခါပြန်ပြီးအလင်းငိုက်ပြန်ပြီးတော့ထွက်ပြီးတိုက်ရတယ်တခါတရံအဲ့လိုချောင်းခိုးတိုက်ရင်းနဲ့အောင်ပွဲရတာရောမရှိဘူးလားရှိပါဘူးအဲ့လိုပဲအခုဝေဒနာကို ရှုတဲ့အခါမှာအခုလိုတန်းရဲ့မျက်နှာချင်းဆိုင်ရှုလို့မရတော့ဝေဒနာကသိပြင်းထန်နေပြီဆိုရင်ချက်ချင်းအရှုံးပေးပြီးပညာတစောင်းမပြောင်းနိုင်နဲ့ ခြုံခိုတိုက်တဲ့ပုံစံမျိုးနဲ့မိမိအရှုခံဘက်ကိုပြန်လှည့်ပေါင်းနေပိန်နေအဲ့မှာပြန်ရှုဖောင်းမှုပိန်မှုလေးကိုရှုလိုက်ဟိုကဝေဒနာကပိုပြီးတော့ပြင်းထန်လာရင်ဝေဒနာဘက်ကိုလှည့်ရှုလိုက်တခါပြန်ပြီးတော့မိမိအရှုခံစီကို ပြန်ရှုလိုက်ဝေဒနာလေးကို ပြန်လှည့်ရှုလိုက်အထက်ကရာဇာဖွင့်ပြထားတာက ကြီးများအစာကြည့်တယ်လို့တဲ့ဒီနိုင်ငံမှာတော့ကြီးဆိုတဲ့သရဝါရီဟာ မမြင်ရသလောက်ပါပဲအခုဘုန်းကြီးဒီမှာ၄ရက်လောက်ရှိနေပြီအခုကြီးတယ်ဆိုတော့မနေ့ဆုံးတော့တစ်ခါပဲကြားတယ်ဘုန်းကြီးတို့မြန်မာနိုင်ငံမှာတော့ကြီးတယ်များကြီးပဲအဲ့ဒီကြီးများဟာချမ်းတရဝနဲ့မတူဘူးအစာတစ်ခုကိုတွေ့တဲ့အခါမှာအစာစီကိုသာအာရုံမဆိုင်ဘူးရန်သူကိုလှက်ပတ်ကြည့်တယ်အစာကိုလည်းကြည့်တယ်ရန်သူကိုလည်းကြည့်တယ်အစာကိုလည်းကြည့်တယ်ရန်သူကိုလည်းကြည့်တယ် အဲ့ဒီလိုပဲတရားရှုမှတ်တဲ့ပုဂ္ဂိုလ်ကလည်းပဲဝေဒနာကိုလည်းရှုမယ်ဝေဒနာကပိုပြင်းထန်လာရင်အရှုခံကိုပြန်ရှုမယ်အဲ့ဒီအရှုခံကိုရှုနေရင်က ဝေဒနာကပိုထင်ရှားလာရင်ဝေဒနာဘက်ကိုပြန်လှည့်ရှုမယ်အဲ့ဒီလိုလေအပြန်အလှန်ရှုရင်းနဲ့ပဲမိမိအရှုခံပုံမှာအာယုစူးစိုက်မိသွားပြီဆိုရင်ဝေဒနာတွေသူ့ဟာသူကုန်ဆုံးရှုပြောက်သွားတယ်အဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာဝေဒနာကိုရှုတာတစ်မျိုးရှိတယ် နှမျိုးရှိသွားပြီတိုက်ရိုက်ရှုတာရယ်အရှုခံခြုံခိုတိုက်တဲ့သဘောမျိုးနဲ့မိမိအရှုခံပြန်ရှုတာရယ်နောက်ဆုံးတစ်ချက်အဲ့လိုခြုံခိုတိုက်ခိုက်နေတယ်အလင်းငယ်အလင်းငယ်ပြန်ပြန်တိုက်တယ်တိတ်ပြီးတော့မလွယ်တော့ဟိုဘက်ကအင်အားနဲ့တာတယ်လက်နဲ့အားနဲ့တာတယ်တိုက်ရိုက်ခိုက်ရင်လည်းတာတယ်အဲ့ဒီလိုဆိုရင်ဘယ်လိုလုပ်မလဲဆိုအောင်မြင်စွာဆုတ်ခွာခြင်းနဲ့ အကြဆုံးမရှိဘဲနဲ့ဆုတ်ခွာသွားတာအဲ့ဒီလိုအကြဆုံးမရှိဘဲနဲ့အောင်မြင်စွာဆုတ်ခွာသွားတာအဲ့ဒါရှုံးပေးလိုက်တာပဲလေသူ့ကိုဒါပေမဲ့ကိုယ့်ဘက်ကအထီးကမရှိတော့အထီးကရှိရင်လည်းနည်းနည်းနဲ့ဆုတ်ခွာနိုင်ခဲ့တယ်အဲ့ဒါစစ်တိုင်နေပဲအခုဝေဒနာကိုရှုတဲ့အခါမှာအခုအရှုခံကိုလည်းရှုတယ်မိမိရဲ့ဝေဒနာကိုလည်းရှုတယ်အဲ့လိုရှုတဲ့အခါမှာဝေဒနာလုံးဝလျော့သွားတယ်ဆိုတာမရှိဘူး ကြာလေပို့ပြီးတော့ဒိုးလာလေကြာလေပို့ပြီးတော့ဒိုးလာလေဘလို့မှဝေဒနာကို ကိုပြန်ပြီးတော့မရှုနိုင်တော့ဘူးပြောင်းမှရွှေ့မှရတော့မယ်ဆိုရင်ယောဂီပုဂ္ဂိုလ်ဒီတိုင်းမပြောင်းလိုက်ပါနဲ့ရှုမှတ်မှုလေးနဲ့ပြောင်းပါဘယ်လိုပြောင်းပါလဲရှုမှတ်မှုလေးပြောင်းအေးရှုမှတ်မှုလေးနဲ့ပြောင်းပါအဲ့ဒီရှုမှတ်မှုလေးနဲ့ပြောင်းတော့တမာရီ ပြက်သေးလားမပြက်တော့ဘူးအမှတ်ကဆက်သွားတဲ့အတွက်တမာရီရင်ဆက်သွားတယ် အဲ့ဒီလိုအရှုမှတ်မှုလေးနဲ့ပြောင်းလိုက်တာကိုအောင်မြင်စွာဆုတ်ခွာခြင်းမှာသုံးမျိုးအဲ့ဒီလိုယောဂီတို့ခဏခဏတချို့ပုဂ္ဂိုလ်ကပြောတယ်ဒီမှာမဟုတ်ပါဘူးနော်ဘုန်းကြီးတို့မြန်မာနိုင်ငံမှာတရားလျှောက်တယ်မေးကြည့်တယ်တရားလျှောက်တယ်ဝေဒနာတွေပေါ်လာဆိုဟင်းနဲ့ပေါ်ပါဘူးလေသူ့ကြည့်လိုက်တာလည်းပဲခြေတော့ကိုဟိုဘက်လက်ဒီဘက်လက်နဲ့နေစဉ်ကကြက်ခွတ်တန်ကစားတယ်လို့ပဲလဲလိုက်တာဟိုဘက်လဲလိုက်ဒီဘက်လဲလိုက်ပြောတော့ဝေဒနာမရှိပါဘူးလေ ကောင်းရမ်းတယ်ဝေဒနာမပေါ်ပါဘူးတဲ့ဝေဒနာမပေါ်ပါဘူးဒါနဲ့ဘုန်းကြီးကဒီတိုင်းမြတ်သာထားပြီးတော့မှမေ့ကောက်ပြီးတော့စောစောပိုင်းကထိုင်နေတာဘုန်းကြီးကြည့်ပါလေလို့ခြေတော်ကြီးဟိုဘက်နေပဲပြောင်းလာပါဘူးလို့တော့ညောင်းလို့ပဲအဲ့ဒီညောင်းတာဝေဒနာပဲလို့ဝေဒနာနဲ့ညောင်းတာနဲ့တောင်မကွယ်ဘူးဖြစ်နေတာညောင်းလို့တဲ့အဲ့ဒါမျိုးကြီးရှိသေးတယ်ဘုန်းကြီးတို့ယောဂီများဒါကြောင့်ဝေဒနာကိုရှုတဲ့အခါကာလမှာယောဂီပုဂ္ဂိုလ်ဟာ တိခံမှုတက်တက်နဲ့ဝေဒနာရဲ့သဘောကိုသိအောင်ရှုပါဟုတ်တယ်မဟုတ်လားအဲ့ဒီတိုင်းယောဂီပုဂ္ဂိုလ်ရှုသွားရင်တကယ်ကို ဝေဒနာတခြားငါတခြားဖြစ်သွားလိမ့်မယ်ဝေဒနာငါမဟုတ်ဘူးငါမဟုတ်ဘူးငါလည်းဝေဒနာမဟုတ်ဘူးဝေဒနာသဘောလေးတက်တက်ပဲအဲ့ဒီမှာဝေဒနာနဲ့ခံစားမှုဒါပဲရှိတယ်သိမှုဒါပဲရှိတယ်ယုံနဲ့နာမည် ဆက်လက်ရှုရင်ဝေဒနာရဲ့အဖြစ်ပြဉာဏ်လေးတွေမပေါ်နိုင်ဘူးလားဗျာဆက်လက်ပြီးတော့ရှုလို့ရှိရင်ကတော့ဒီဝေဒနာရှုရင်းနဲ့ပဲဝိပဿနာဉာဏ်နဲ့မဉာဏ်နဲ့ထီအောင်မရနိုင်ဘူးလားရသော်ဘုရားလက်ထက်ကဘုန်းကြီးတို့မဟာတိတ်တာဆုလတိတ်တာဆိုတဲ့ညီကိုနှစ်ယောက်မှာမဟာတိတ်တာသာသနာတော်ဝင်ရောက်ပြီးယဟန်ပြုတယ်။ဒါလူရင်းလေးပဲပြောတာ။အဲ့လိုယဟန်ပြုတဲ့အခါကလည်းကြတော့ကျူးစားပြီးအားထုတ်တယ်။ဒါပေမဲ့ဗာဏမီမပြည့်စုံသေးတဲ့အခါကြတော့ နှစ်တည်တာကြာသွားတယ်တရားမတွေ့သေးဘူးတောထဲမှာပဲဧကစာတွေပဲတပါးတဲ့ချင်းချံပွားများအထုတ်နေတယ်ကိုเจ้าလေးနဲ့ကိုအဲဒီမှာကြံရက်ခဲ့တဲ့ညီရဲ့ညီရဲ့ဇနီးဖြစ်တဲ့ပုဂ္ဂိုလ်ခင်မအဲဒီမှာဒီမဟာတိတ်တလူဘဝနဲ့ရှိစဉ်ခါကာလတုန်းကတော့မဟာတိတ်တဦးစီးဦးဆောင်လုပ်ပြီးတော့အားလုံးမိသားစုရဲ့အိမ်ရဲ့စီးပွားရေးလုပ်ငန်းတွေအကုန်လုံးစုပ်ကင်ထားပြီးတော့အုပ်ချုပ်ပြီးတော့ဆောင်ရွက်တယ် လက်ပွားဖြန့်ပြီးတောင်းပြီးတော့သုံးရတယ်ပေါ့အခုကြတော့ကိုယ်တိုင်ကိုယ်လက်နဲ့ကိုယ်ကြည့်ကိုယ့်ဟာကိုယ်ယူသုံးရတဲ့အခါကျတော့ခင်မဖြစ်တဲ့ပုဂ္ဂိုလ်စိတ်တွေထဲမှာတမျိုးဖြစ်လာခဲဝကြီးသာသနာတော်ဘောင်မပြောဘဲနဲ့လူထွက်လာမှာကိုသိဆိုရင်လူထွက်လာရင်မိမိတို့အခုချုပ်ကင်ထားတာတွေကိုခဲဝကြီးပြန်ပြီးချုပ်ကင်သွားရင်ကိုယ်ကလက်ဖြန့်တောင်းတောင်းသုံးရတဲ့ဘဝရောက်သွားမယ်အဲလိုခဲဝကြီးကိုသူထွက်လာမှာကိုအလွန်စိုးရိမ်ပြီးတော့ပူပင်စိတ်တွေဖြစ်နေ ဒီလိုနဲ့မဖြစ်တော့ဘူးဒီခဲဟိုကြီးမရှိမှပဲငါစိတ်ထဲမှာဒုလုံးချပန်ဆိုင်တော့မယ်ခဲဟိုကြီးမရှိအောင်ဘယ်လိုလုပ်ရမလဲစဉ်းစားပြီးတော့နောက်ဆုံးကိုးသားဓမြတွေနဲ့ပေါင်းပြီးခါချင်းငွေပေးပြီးတော့ခဲဟိုကြီးကိုတုတ်တင်ခိုင်းတာအဲ့ဒီကံမှလည်းကိုးသားဓမြများကမိမိတို့လိုတဲ့လိုသလောက်ရတဲ့အခါကလာကြတော့သွားပြီးတော့ဒီမဟာဒိဋ္ဌကိုရောကြီးတရားအထုတ်တဲ့တောကိုလှက်ပတ်ပြီးရှားပြီးတွေ့တဲ့အခါကျတော့အเจ้าကိုဝိုင်းပြီးတော့ အကြီးမှုဖြစ်တဲ့ပုဂ္ဂိုလ်များကအကြောင်းပေါ်ထည့်ပြီးတော့မဟာဒိတာကိုလိုကြီးစီသွားတော့မဟာဒိတာကိုလိုကြီးကတခါတော့ဘာလိုချင်လို့လဲဆိုတော့အရှင်ဘုရားရဲ့အသက်ကိုယူဖို့လာခဲ့တဲ့အကြောင်းပြောတော့မှဩဒီပုဂ္ဂိုလ်တွေကငါ့ကိုတတ်မဲ့ပုဂ္ဂိုလ်တွေပါလားသိလားအဲ့ဒီကမှာမဟာဒိတာကိုလိုကြီးကတခါတော့ငါ့မှာလေးပဲအာကိုလောက်တော့တရားသိညာတူမရသေးဘူးအာကုလအောင်ဆိုတာဘုန်းကြီးတို့သာသနာမှာဖြစ်ပြီးတော့အပယ်လေးပါလွတ်နိုင်လောက်တဲ့ဉာဏ်အဆင့်မှမရောက်သေးရင်အာမကုလောက်သေးဘူး ပုထုဇဉ်တို့ရဲ့စိတ်ဆိုတာအမျိုးမျိုးပြောင်းလဲနေတယ်အခုတခါကောင်းတဲ့စိတ်လေးပေါ်တယ်အခုတခါမကောင်းတဲ့စိတ်လေးပေါ်တယ်အဲဒီလိုဆိုတော့ကောင်းစိတ်မကောင်းစိတ်တွေပုထုဇဉ်တွေဟာပပတမေရမတိမနောဆိုတဲ့အတိုင်းကောင်းစိတ်တွေမကောင်းစိတ်ကပုံများတယ်မကောင်းတဲ့အာယုန်ထဲမှာပဲဒီစိတ်တွေကပျော်တယ်ကောင်းတဲ့အာယုန်ဆိုရင်မပျော်ဘူးအဲဒီလိုဆိုတော့သူ့မှာအာကိုလောက်တဲ့ဉာဏ်အဆင့်မရသေးတဲ့အတွက်ကြောင့်ငါ့ကို တညတာလောက်တရားအထုတ်ခွင့်ပြုပါခွင့်တောင်းပါလေအဲ့ဒီလိုတညတာလောက်အထုတ်ခွင့်ပြုပါခွင့်တောင်းတဲ့အခါကာလကြတော့ကိုသားရမတွေကအရှင်ဘုရားဗာအာမခံချက်ပေးပါလေတကယ်လို့အရှင်ဘုရားထွက်ပြေးလွတ်မြောက်သွားရင်သူတို့မှရရတဲ့ရတဲ့အခါကြီးငွေမရပဲဖြစ်မှာဆိုတယ်ကောင်းပြီငါတင်တို့ကိုအမခံချက်ပေးပါမယ်ဆိုပြီးတော့ကျောင်းမောင်ကနေဆင်းတယ်ကျောင်းအဆင်းမှာဘုန်းကြီးတို့ ဒီတကားပေါက်ရဲ့ဒီဘုန်းကြီးတို့လူဝင်လူတွေအပေါက်ရဲ့အောက်မှာလေကားတည့်ရဲ့လို့ပဲလုံနိုင်မလဲတိုးထဲမှာအောက်ကကြောက်တုံးလေးချထားတယ်ကြောက်တုံးပေါ်မှာနင်းပြီးဆင်းရအဲ့ဒီမှာလေကားတဲ့သဘောမျိုးချထားတယ်အဲ့ဒီကြောက်တုံးအဲ့ဒီနန်းလေးမှာတခါလေထိုင်ပြီးတော့ခြေထောက်နှစ်ခုဆင်းပြီးတော့အဲ့ဒီကြောက်တုံးကိုမယူပြီးတော့အဲ့ဒီမှာဒူးနေရာကနေပြီးတော့ရိုက်ချိုးပလိုက်တယ်အဲ့ဒီမှာဒုနေရာကနေရိုက်ချိုးပြလိုက်တော့ရိုးတွေကျိုးကြီး အဲ့ဒီအချိန်မှာမဟာဒိတာကိုရောကြီးကတခါလို့ဒါငါရဲ့အာမခံချက်ပဲငါဒီနန်းကနေဘယ်မှမသွားနိုင်တော့ပါဘူးငါ့ကိုတညတာ ခွင့်ပြုပါဆိုတော့အဲ့ဒီမှာစိတ်ချရတဲ့အတွက်ကြောင့်ဇင်းညာဥကနေသွားပြီးစောင့်ရတယ်တဲ့မေးလုံပြီးတော့အဲ့ဒီမှာမဟာဒိတာကိုရောကြီးဟာဒီဒူးဝေဒနာကြောင့်မတည်ရင်လည်းပဲမနဲ့အာယုန်တက်ရင်ဘာဖြစ်မှာလဲဒီမှာအသက်ခံရလို့တည်တော့မှာကိုသားရမြတယ် သေမှုကသေခြင်းတရားကဝေဒနာနီးနေပြီလားနီးနေတဲ့ကံမှာဒီအချိန်မှာ အာကိုးစရာဆိုလို့တရားမှလွဲပြီးတခြားရှိသေးလားရှိတော့တရားပဲအာကိုးစရာဒါကြောင့်မို့တရားရှုမှတ်မဲ့ပုဂ္ဂိုလ်ဟာသိခြင်းတရားကိုဆင်ញင်တဲ့အခါဝေထာဆင်ញင်ရမှာလားအနိကလားအနိကပါဘုရားအေးအနိကဆင်ញင်ရမှာတကယ်သိခြင်းတရားဟာနိကနေပြီဆိုရင်အာကိုးစရာဆိုလို့ဒါပဲရှိတော့တယ် ငါမှဒီတရားကလွဲပြီးဘာမှတခြားအကုသရာမရှိဘူးဆိုပြီးတော့တရားကိုစောင်းပေးပြီးတော့ဒီပေါ်မှာအာယုဆိုင်ပြီးအထုတ်တာအဲလိုအထုတ်တဲ့ခါကလည်းကြတော့မိမိရဲ့ပင်နိုင်ကမ္မထံကိုလည်းရှုမှတ်အထုတ်မယ်ပေါ်လာတဲ့များအာယုကိုလည်းပဲဝိပဿနာနေအနည်းနဲ့ရှုမှတ်သွားမယ်ပေါ်တဲ့အာယုအဲတော့အခုဒူးနဲ့ပေါင်ရင်းမှာရိုက်ချိုးထားတဲ့ဒူးကောင်းနေရာရိုက်ချိုးထားတဲ့ကျိုးနေတဲ့နေရာကဝေဒနာတွေရောမနာဘူးလား အဲ့ဒီလာတဲ့ဝေဒနာတွေကိုလည်းပဲသူရှုနိုင်တယ်များသိခံပြီးရှုပါတယ်။ဒါပေမဲ့ဆောင်းတွင်းဆိုတော့အဲ့လိုအနာစိမ့်နေပါလိဆိုတာပို့ပြီးတော့နာတတ်တယ်။ဓာတိဥရုကအေးပြီးပို့ပြီးတော့ကြိုက်ခဲလေပို့ပြီးတော့ခံစားရလေပြင်းထန်လေအဲ့ဒီမှာပြင်းထန်နေတဲ့ဝေဒနာကိုလည်းရှုမှတ်တယ်။နောက်ဆုံးမဟာဒိဋ္ဌကိုလိုကြီးကဘာလုပ်လိုက်လဲဆိုတော့မိမိရဲ့တီလကိုပြန်ပြီးတော့ဆင်ញင်သုံးတတ်တယ် မိမိရဲ့သီလသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့ငါယနေ့ထက်တိုင်အောင်သီလတွေညှိုးတာခြောက်တာကြောင်တာကြားတာစွန်းတာကွက်တာများရှိသလားဆိုပြီးဆင်ញင်ကြည့်လိုက်တယ်။အဲလိုသီလကိုဆင်ញင်ကြည့်လိုက်တဲ့အခါကလည်းကြတော့မိမိသီလတွေဟာခယူခြင်းပုတ်တက်ကဲ့သို့ဖြူစင်ဝင်းတည်ပြီးတော့စင်ကြယ်နေတာကိုတွေ့ရတဲ့အခါမှာစိတ်ထဲဝမ်းသာမလားဝမ်းနည်းမလားဝမ်းသာပါဘူး။ဝမ်းသာ အဲ့ဒီဝမ်းသာရေဆိုတာပိဋိပါမောဇ္ဇဖြစ်နေတယ်ဝမ်းသာမှုဆိုတဲ့အဲ့ဒီပိဋိပါမောဇ္ဇကြီးဖြစ်ပြီးတော့အဲ့ဒီဝမ်းသာမှုလေးကိုဝိပဿနာပြန်ရှုသွားတာအဲ့ဒီမှာဝမ်းသာနေတဲ့စိတ်လေးကိုဝမ်းသာရေရှုလိုက်ပြက်သွားလိုက်ဝမ်းသာရေရှုလိုက်ပြက်သွားလိုက်ဝမ်းသာရေရှုလိုက်ပြက်သွားလိုက်အဲ့ဒီကနေမှခန္ဓာကိုပေါ်လာလေပေါ်တဲ့အာယုလေးကိုလိုက်ပြီးတော့ရှုမှတ်ပွားများအားထုတ်သွားတာ အဲလိုရှုမှတ်ပေါ်များအားထုတ်နေရင်းနဲ့ဝိပဿနာဉာဏ်နေနာမရူပပရိစေတဲ့ဉာဏ်ကစပြီးအစဉ်စဉ်ဝိပဿနာဉာဏ်နေတက်လို့အဲ့ဒီဉာဏ်တွေကနေပြီးတော့အစဉ်စဉ်မဲအစဉ်စဉ်ဖို့အစဉ်စဉ်ဆက်ရောက်ပြီးတော့နောက်ဆုံးအာယုန်တဲ့အချိန်ကာလမှာကိလေသာအာသောကုန်ခံပြီးယဟန္တာမထေရကြီးဖြစ်သွားတယ်။ဒါဝေဒနာကိုသိခံရှုလို့လားမရှုလို့လား ဝေဒနာကိုသိခံ ပြီးတော့ရှုမှတ်ရင်းနဲ့မိမိသီလကိုစင်ကြင် စင်ကြယ်တဲ့သီလအခြေခံပြီးတော့ပိဋိပါမောဇ္ဇဖြင့်အဲ့ဒီကနေပြီးတော့ရှုမှတ်ပွားများအားထုတ်လိုက်တာကိလေသာအလုံးကုန်ခံရနာဖြစ်သွားတယ်။ဒါကြောင့်ဘုန်းကြီးတို့ယောဂီများလေးပဲဒီဝေဒနာလေးကို ရှုရင်းနဲ့တရားတွေမတွေ့နိုင်ဘူးလား။သို့တော့ကပြောရင်ယုံနာကွယ်ရောမသိနိုင်ဘူးလား။ဝေဒနာရှုရင်းနဲ့ဖြစ်ဖြစ်ဉာဏ်တွေရောမပေါ်ဘူးလား။ ဆက်လက်ပြီးတော့ရှုသွားရင် ဖြစ်ပြမုန်းတဲ့ဉာဏ်တွေပေါ်လိမ့်မယ်ဆက်လက်ရှုသွားရင်နောက်ဆုံးဖြစ်ပြဆုံးသွားတဲ့မဲ့ဉာဏ်ဆိုတာရောက်သွားလိမ့်မယ်ဟုတ်တယ်မလားဒီနည်းနဲ့ပဲယောဂီပုဂ္ဂိုလ်များ ရှုမှတ်သွားရတယ်နောက်တစ်ခုဘုန်းကြီးတို့ဝေဒနာနဲ့ပတ်သက်ပြီးတော့ရှုသွားပုံလေယဟန်တော်၃ချက်တရားအထုတ်နေကြတယ်တိုးတယ်မှာတင့်လျော်ရာတင့်လျော်ရာမှာအထုတ်ကြတယ် တောထဲမှာဆိုတော့တစ်ပင်အောင်မှာအထုတ်တယ်တချို့ကခြုံထဲမှာအထုတ်တယ်တချို့ကလွင်တိကောင်မှာအထုတ်တယ်တချို့ကလည်းပဲရေစက်ကလေးတွေမှာသွားပြီးအထုတ်တယ်ခြိုက်တယ်လို့ပဲကိုယ့်ရဲ့ဆင်းရဲနေရာကိုရွေးချယ်ပြီးတော့ကိုယ်တမာရီရမယ့်နေရာရွေးချယ်ပြီးအထုတ်ကြတယ်အဲ့ဒီမှာတောကလည်းပဲအင်မတန်မှနစ်တဲ့တောဆိုတော့တန်းစားတဲ့ကြားတော်ဝါတွေရှိအဲ့ဒီမှာကြားတွေကနေပြီးတော့ဒီလူသားဖြစ်တဲ့ယဟန်တော်များ အဲ့ဒီရန်တော်များကိုတခါလေသူတို့လာလာပြီးတော့ကတ်ချီပြီးတော့စားကြတယ်။တနေ့လမ်းပြေလာွယ်ဘုန်းကြီးတို့ရဟန်းတော်များမှာဆိုရင်လမ်းပြေလာွယ်ဆိုရင်တန်ခါဥပုပ်ဆိုတာပြုကြရတယ်။အဲဒီလိုတန်ခါဥပုပ်ပြုတဲ့ကာကလမှာရဟန်းတော်တွေယုံနေနေတာတွေ့။တန်ခါမထေကြီးကယုံနေနေတာတွေ့တဲ့ခါကျတော့ငါရှင်တို့ မိမိတို့ဘေးရန်အန္တရာယ်နဲ့ကြုံတွေ့လာတဲ့အခါမျိုးမှာအတန်ပြုကြသို့တော်ဘိုင်းကတော့မိမိတို့မှာကျွေးပူလို့သာသနာတော်ဝင်ရောက်တာမဟုတ်ဘူးမင်းပြင်းမင်းတန်ကြောက်လို့သာသနာဝင်ရောက်တာမဟုတ်ဘူးတန်တရာဝတ္တဒုက္ခတို့တန်တရာဝစီရေကလွတ်မြောက်တဲ့လွတ်မြောက်ခြင်းလို့မတို့သာသနာတော်ဝင်ရောက်ပြီးရဟန်းပြုပြီးတရားအထုတ်ကြတယ်ဒါကြောင့်တရားအားထုတ်တဲ့အခါကလမှာအကြောင်းမဲ့တဲ့တဲ့စကားတွေမပြောချင်နဲ့ မစုခွေးကြနဲ့ကိုတရားကိုပဲ အားထုတ်ကြဆိုပြီးတော့ညွှန်ကြားထားတော့ကိုတရားကိုအားထုတ်ကြားကလာဆွဲသွားလဲပါသွားဘေးကပုဂ္ဂိုလ်မိမိအတန်ကြောင့်တရားအနှောက်ယှက်ဖြစ်မှာဆိုတဲ့အတွက်အတန်မပြူဘူးအခုတန်ခါမထေကြီးကတကယ်လို့ဘေးရန်အန္တရာယ်ကြုံရင်အတန်ပြုကြဆိုပြီးတော့ပြုခိုင်းတဲ့အခါကျတော့မှရဟန်းငယ်လေးတစ်ပါးအဲ့ဒီမှာချောင်းဆန့်မှသူတရားအထုတ်နေတယ် တရားထုတ်နေတဲ့ခါကျတော့တဏီကုံယောဂီပုဂ္ဂိုလ်ဟာထိုင်ပြီးရှုမှတ်လိုက်ဈဉ္ဉံလျှောက်ရှုမှတ်လိုက်ဆိုတော့အဲဒီလိုရှုမှတ်ရင်ရှုမှတ်ရင်နဲ့ပင်ပန်းလာတဲ့ခါကာလကျတော့နတ်နေညနေဝင်ရရောဆိုတော့ဌိနမိတ်တာတွေဝင်တာပေါ့အဲဒီမှာဌိနမိတ်တာဝင်တော့ခေါင်းတစ်ဆက်ဆက်ညိတ်နေခေါင်းတစ်ခါရှေ့ကိုစိုက်ချသွားလိုက်ဟိုကကြားအမီးကိုဖုတ်ဆူရိုက်ပြီးရှေ့ကိုတလန်းတိုးလိုက်နောက်တစ်ခါကိုရိုလေးကခေါင်းငိုက်ချသွားလိုက် ရှေ့တလန်းတိုးလိုက်ခေါင်းငယ်ကြသွားလိုက်ရှေ့တလန်းတိုးလိုက်အနည်းလေရောက်ရောတခါလေကိုတော်လေးကိုခုံအုပ်တယ်ငိုက်နေလို့ယောဂီတွေငိုက်မနေနဲ့တော့ငိုက်မနေနဲ့တော့ကြားစားကြရအောင်မယ်အခုကိုတော်လေးဟာဒီနမိတ်ဓာတ်တွေဝင်ပြီးအိမ်ငိုက်နေတဲ့အခါမှာကြားခုံအုပ်လိုက်တယ် အဲ့ဒီအချိန်မှာကိုလိုလေးကသံဃာမထေရညွှန်ကြားထားတဲ့အတိုင်းပြေခေါ်တိဗန္ဒီဆိုပြီးတော့ပြီးပေးတယ်။ဗန္ဒီရှင်မြတ်တို့ဘုရား ပြေခေါ်ကြားကြီးပါဘုရားလို့တန်ပေးတာ။အဲ့ဒီခါကျတော့မှသံဃာတော်တွေကိုတရားအထုတ်တဲ့နေရာလေးကနေပြီးတော့အဲ့ဒီမှာဘုန်းကြီးတို့မိရအောင် မိခတ်မိခတ်ပြီးတော့မိဆိုင်ကိုတို့ဟိုးတချို့သံဃာတွေကလည်းပဲမိမိနီလမ်းမှာရှိတဲ့တုပ်လေးတွေတခါလေးရိုက် အတန်ပေးပေါ်ဟေးအာအော်ပြီးတော့အတန်ပေးကြ၆ကြလှန့်ညအဲ့ဒီကံမှာကိုတော်လေးကိုတခါတဲ့ကြားရရနေပြီးတော့ကိုယ်ကနေဆွဲပြီးတော့တခါကြောပေါ်ပြစ်တင်ပြီးတော့တခါနဲ့တွန်းတန်ဃာတော်တွေကနောက်ကနေလိုက်ပြီးတော့တဟေးဟေးနဲ့အော်ပြီး၆ကြလှန့်ညပေါ်လေနောက်ဆုံးဒီဘက်တောင်ခပြတောင်ခပန်းပြက်ကနေပြီးဟိုဘက်တောင်ခပန်းဘက်ကိုခုန်ကူးသွားတယ်အဲ့ဒီခါကျတော့တန်ဃာတော်တွေလိုက်လို့မရတော့ဘူးဟိုဘက်တောင်ရောက်သွားပြီ အဲ့လိုဟိုဘက်တောင်ရောက်သွားတဲ့အခါကျတော့တန်ဃာတော်ဒီဘလို့မှလိုက်ပြီးတော့လည်းမချောင်မလန့်နိုင်တော့ဘူးဆိုတော့ငါရှင်တဲ့လှမ်းပြီးတော့တီးပေးကြတယ်တကယ်ကိုကလျာဏမိတ်တသူတော်ကောင်းနေအရေးကြုံလာရင်တီးပေးကြငါရှင်ခုလိုတီးပြီးနဲ့ကြုံလာတဲ့အချိန်ခါကာလမှာသင်ဘသူမှအာကိုးနေလို့မရတော့ဘူးငါရှင်ငါတို့လည်းပဲတင့်ရဲ့နောက်ကိုလိုက်ပြီးတော့ဘလို့မှချောင်လန့် ကူညီလို့မရနိုင်တော့ဘူးဒီချင်းဟာတရားမှလွဲပြီးတခြားအားကိုးစရာမရှိတော့ဘူးငါရှင်ကိုတရားကိုသာကိုအားကိုးတော့လို့အတိပေးလိုက်တယ်အဲ့လိုကိုတရားကိုသာအားကိုးတော့ဆိုတော့ဟုတ်တာပေါ့နောက်ကလည်းမလိုက်နိုင်တော့ဘူးဆိုတော့တရားမှလွဲပြီးအားကိုးစရာမရှိတော့မင်းလည်းရောနေတာလေးကိုတတိယအဲ့ဒီမှာကြားရည်ရနေပြီးတော့ဒီကိုယ်တော်လေးကိုဟိုးကြောင်ကကြွက်ကလေးတကောင်ရလို့ဆော့ကစားတယ်လို့ပဲ။ အဲ့ဒီမှာတခါလေမြောင်လိုက်ပင်လိုက်ဖမ်းလိုက်ပြစ်လိုက်နေတခါလေလှုပ်ပြီးတော့ကိုလုံးလေးပြော့ခွေးနေအဲ့ဒီအချိန်ကြတော့မှကြားကြီးကအောက်ကခြေတော့ကစားပြီးတော့ကျွကြုံဝါစားအဲ့ဒီအချိန်မှာကိုတော်လေးဟာဒီကြားစားနေတာကိုခံစားမှုလေးကိုပဲထက်ခါထက်ခါထက်ခါထက်ခါရှုနေတာရှင်မျက်စိလောက်ရောက်တဲ့အခါကလည်းကြတော့ဟောဝိပဿနာဉာဏ်ကနေပြီးတော့ပြည့်စုံသွားတဲ့အခါမဉဏ်ရသွားတယ်သောတာပန်တည်သွားတယ် အဲ့ဒီမှာဟိုကကြားကလည်းဆက်စားကိုတော်လေးကလည်းဆက်ရှုဒူးကောင်းရောက်တဲ့အခါကျတော့တက္ကရာကံတည်သွားတယ်ဟိုကကြားကဆက်စားတယ်ကိုတော်လေးကလည်းဆက်ရှုနေတယ်ပေါင်ရင်းလောက်ရောက်တဲ့အခါကျတော့အနာကံတည်သွားတယ်အဲ့ဒီကနေဆက်ပြီးစားတဲ့အခါကျတော့နှလုံးသားကိုကြားရဲ့သွားနဲ့အထိအဲ့ဒီအချိန်မှာပဲအမြင့်ဆုံးဖြစ်တဲ့ရတ္တမညာပူညာဆက်ရောက်ယဟနာဖြစ်ကြားကနှလုံးသားလည်းပဲကြိုက်ဖောက်လိုက်ရောအဲ့ဒီမှာပြိဋိနိဗ္ဗာန်လည်းစံသွားတယ် ဒါကိုသုတိသမတိတိအဲဒီမှာယဟန္တာလည်းဖြစ်ပြိနိဗ္ဗာန်လည်းစံသွားတယ်အဲဒီတော့ဒီဖြစ်ပေါ်လာတဲ့ခံစားနေရတဲ့ဝေဒနာတွေကိုသိခံပြီးတော့ရှုမှတ်ရင်ပွားများရင်အာထုတ်ရင်းနဲ့ပဲတရားအသိဉာဏ်တူတွေမရဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဝေဒနာကိုမကြောက်ပါနဲ့တချို့ယောဂီကဝေဒနာကိုကြောက်တယ် ဝေဒနာကိုပေါ်မှာကြောက်တချို့ကထိုင်ရမှာကိုကြောက်ပြီးစဉ်းညာမဲ့ရှောင်နေတယ်မဟုတ်ဘူးသူဣရိယာပုလေးနဲ့သူသူ့အချိန်လေးနဲ့သူလှုပ်ပြရတယ်ဒုက္ခအဓိကကတော့ဖြင့်ထိုင်ကမ္မထမ်းမှာတဏှာရည်ရှုမှတ်ရည်စဉ်ညာကမ္မထမ်းကိုတဏှာရည်ရအောင်ရှောက်ရတယ်အဲ့ဒီလိုဣရိယာပုမျှနေအောင်ညီမျှအောင်ရှောက်ဆယ်ရက်လောက်ရနှစ်ပတ်လောက်ကတော့ညီမျှအောင်ရှောက်ရတယ်အဲ့ဒီလိုညီမျှအောင်ရှောက်လို့ ဈဉ္ဉံဣရိယာပုကတမာတိတွေရလာတဲ့ခံမှာထိုင်ဣရိယာပုမှာအများကြီးကျေစုပြုသွားတယ်။အဲဒီကနေတမာတိကအားကောင်းလာတဲ့အခါကျထိုင်ဣရိယာပုမှာအပြောင်းရွှေ့မရှိတော့ဘဲနဲ့ခိုင်မြဲသွားတယ်။ခိုင်မြဲသွားရင်လည်းမဟုတ်တော့ဘူး။ဟိုဈဉ္ဉံဣရိယာပုကညော့သွားပြီးတော့အဲ့ဒီမှာယောဂီပုဂ္ဂိုလ်ကရက်နှစ်ပတ်ကြော်လာတာနဲ့ပဲအထိုင်ဣရိယာပုကအတန်လာတယ်။တဏှာကြီးကနေတဏှာကြီးကြော်ကြော်ထိုင်လာတယ်10မိနစ်15မိနစ်မိနစ်20မိနစ်30စသည် အိယာဘုကိုခိုင်ခိုင်မြဲမြဲရှုမှတ်နိုင်သွားတယ်။အဲဒီရှုတဲ့အခါမှာလည်းပဲစိတ်တည်ငြိမ်မှုတမာတိဖြစ်တဲ့အတွက်ကြောင့်မို့စောသောကပြောတဲ့အတိုင်းဝေဒနာနဲ့ငါတခြားစီဖြစ်သွားတယ်။ဝေဒနာငါလည်းမဟုတ်ဘူးငါလည်းဝေဒနာမဟုတ်ဘူးဝေဒနာခံစားမှုတက်တဲ့သဘောပဲဆိုတာကိုယောဂီပုဂ္ဂိုလ်ညာနဲ့မှရှင်းရှင်းလင်းလင်းသိလို့အဲဒီဝေဒနာကိုရှုရင်းနဲ့ပဲဖြစ်ဖြစ်ဉာဏ်လေးပေါ်အဲဒီဉာဏ်လေးတွေအစဉ်အဆက်တက်ပြီးဆိုရင် ဝေဒနာအနိစ္စနုပဒနာမမြဲတဲ့သဘောကိုသိရင်ဆင်းရဲတဲ့ဒုက္ခဆိုးမြတဲ့အနတ္တသဘောတွေသိလို့ဒီနတ္တနုပဒနာဉာဏ်အားတွေဆင်းဆင်းရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်မရနိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဝေဒနာကိုရှုတဲ့အခါကာလမှာပြောင်းအောင်ရှုရမှာလားသိအောင်ရှုရမှာလားသိအောင်ရှုရမှာ ရှုရဲ့အခါကာလမှာလောဘဦးစီးပြီးရှုရမှာလားသိခံမှုနဲ့ရှုရမှာလားဒီကိုရှုနိုင်တဲ့လောက်ကိုသိခံပြီးရှုပါကိုရှုနိုင်တဲ့လောက်သိခံပြီးရှုပါလုံးဝမရှုနိုင်တော့ဘူးဆိုရင်ပြောင်းလို့ရွှေ့လို့မရဘူးလားရွှေ့တဲ့အခါပြောင်းတဲ့အခါဘုန်းကြီးစောစောကပြောခဲ့ပြီးအောင်မြင်စွာဆုတ်ခွာခြင်းဆိုတာလို့ တတိမလွတ်စေပဲနဲ့အမှန်နဲ့ရွှေ့ခြင်းနဲ့ရွှေ့ခြင်းနဲ့ခြေတော်လေးမတော့မတယ်မတယ်ခြေတော်လေးရွှေ့တော့ရွှေ့တယ်ရွှေ့တယ်ရွှေ့တယ်ပြောင်းရွှေ့မှုမပြီးမချင်းတာရှုမှတ်မှုလေးနဲ့ရွှေ့ရွှေ့မှုပြီးသွားပြီဆိုတဲ့အခါကျတော့ဖောင်းနေပိနေတန်းရှုတန်းမိတာပဲအဲ့ဒီလိုယောဂီပုဂ္ဂိုလ်ဟာရွှေ့လို့လည်းရပါတယ်ပြင်လို့လည်းရပါတယ်သို့တော့ရှုမှတ်မှုလေးနဲ့ရွှေ့ပါအဲ့လိုရွှေ့ပြီးမိမိပင်နိုင်ကမ္မထံပြန်ဆိုင်ပါအဲ့ဒီလိုနဲ့ကြိုးစားပွားများအားထုတ်သွားရင် ရှုမှတ်မှုဝရိယအားကောင်းတဲ့အတွက်ကြောင့်မို့ရှုမှတ်မှုတတိအားတွေရောမကောင်းဘူးလားရှုမှတ်မှုတတိတွေမြင်လာတဲ့အခါတည်ကြည်မှုတမာရီရောအာမကောင်းဘူးလားအဲ့ဒီတည်ကြည်မှုတမာရီအာကောင်းလာပြီဆိုရင်သိမှုဉာဏ်ဟာထက်မလားတုံးမလားဒီဉာဏ်นี่ထက်လို့ဉာဏ်นี่အစဉ်စဉ်ရင့်ကျက်ပြည့်စုံပြီဆိုရင်မဉဏ်ပူဉဏ်ဆက်ရောက်နိဗ္ဗာန်မျက်မှောက်မတွေ့နိုင်ဘူးလားဒါကြောင့်ဘုန်းကြီးတို့ယောဂီများဒီကာယဝေဒနာစိတ်ဓာတ်ဓမ္မဆိုတဲ့ ဒီတတိပဋ္ဌာန်ကျင့်လုပ်ငန်းစဉ်အတိုင်းကျင့်စဉ်အတိုင်းမိမိတို့ကျင့်စံပွားကျင့်ကြံပွားများအားထုတ်လို့ထိုင်ရှုမှရင်ဖြစ်စေရက်ရှုမှရင်ဖြစ်စေစဉ္ညာလျှောက်ရှုမှရင်ဖြစ်စေလျောင်းဆက်ရှုမှရင်ဖြစ်စေဣရိယာပု၄ပါးပဲဣရိယာပုနဲ့ပဲရှုရှုဝေဒနာဆိုတာမလာဘူးလားအဲ့ဒီဖြစ်ပေါ်လာတဲ့ဆင်းရဲတဲ့ဒုက္ခဝေဒနာတွေကိုသိခံမှုအရင်တည်ပြီးတော့ရှုမှတ်ပွားများအားထုတ်ကြခြင်းအပြင်မိမိတို့လူရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမညံဖိုးညံဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း